တုတ်တန်ချံအခန်းကြီး19အငယ်1မှ14ကောက်လိန်သောစကားကိုတုံးတက်သောလူမိုက်ထက်ဖြောင့်မတ်ခြင်းလမ်းသို့လိုက်သောဆင်းရဲသူသည်တာ၍ကောင်း၏စိတ်ဝိညာဉ်သည်ပညာအတတ်မရှိဘဲမနေကောင်းအလင်းမြန်သွားသောသူသည်လည်းမှားယွင်းတတ်၏လူသည်မိုက်သောသဘောကြောင့်လမ်းလွဲ၍စိတ်ထဲမှသာရဖျားကိုကဲ့ရဲ့ပြစ်တင်တတ်၏စည်းစိမ်ရှိလျင်အဆွေခင်မွန်းများတတ်၏ ဆင်းရဲသောသူမူကားမိမိအိမ်ဒီချင်းနှင့်မျှမပေါင်းဖော်ရမမှန်သောတက်တည်သည်အပြစ်မခံဘဲမနေရမှုသာကိုတုံးသောသူသည်လည်းဒဏ်နှင့်မလွတ်ရများသောသူတို့သည်မင်းကို ဖြောင်းပြတတ်ကြ၏လက်ဆောင်ပေးသောသူကိုလည်းလူတိုင်းမိတ်ဆွေ ဖွဲ့တတ်၏ဆင်းရဲသောသူ၏ညီကိုရှိသမျှတို့သည်သူ့ကိုမုန်းတတ်ကြ၏သူ၏အဆွေခင်မွန်းတို့သည်သူ့ကိုတာ၍ ဝေးစွာရှောင်တတ်ကြ၏လက်၍ခေါ်တော်လဲကွယ်ပြောက်ကြပြီပညာကိုရသောသူသည်မိမိအသက်ဝိညာဉ်ကိုချစ်ရာရောက်၏ဉာဏ်ကိုဆွဲလန်းသောသူသည်လည်းကောင်းကျိုးကိုခံတတ်၏မမှန်သောတသက်သည်အပြစ်မခံဘဲမနေရမှုသားကိုတုံးသောသူသည်လည်းပျက်စီးခြင်းသို့ရောက်လိမ့်မည်မိုက်သောသူသည်မပျော်မွေ့သင်ထိုမြတ်မကကျွန်သည်မင်းတို့ကို အဆိုးမရသင့်တမာဒိရှိသောသူသည်မိမိအမျက်ဒေါသကိုချုပ်တီးတတ်၏သူတစ်ပါးပြစ်မှားခြင်းကိုတီးခံသောသူသည်လည်းဘုံတရီရှိ၏ရှင်ပြင်း၏အမျက်တော်သည် ရှင်သည်ဟောက်တကယ်သို့ဖြစ်၏ကျေးဇူးတော်မူကားမျက်ပေါ်မှာကြသောနှင်းရည်ကဲ့သို့ဖြစ်၏မိုက်သောသားသည်အဖဆင်းရဲစရာအကြောင်းဖြစ်၏ရန်တွေ့တတ်သောမယားသည်လည်းအဆက်ဆက်ကြသောမိုးပေါင်းနှင့်တူ၏ အိမ်နှင့်စည်းစိမ်သည်မိဘအမွေဥစ္စာဖြစ်၏တမာတိရှိသောမယားမူကားသာဝရဖျားပေးသနာတော်မူရာဖြစ်၏အငယ်၅မှ29ပြည်ဤသောသဘောသည်လွန်ကျူးစွာအိပ်ပျော်စေ၍ပြည်သောသူသည်အငတ်ခံရ၏ပြည့်ညက်တရားကိုစောင့်သောသူသည်မိမိအသက်ဝိညာဉ်ကိုစောင့်ရာရောက်၏မိမိတွားရာလမ်းတို့ကိုမထီလေးစားပြုသောသူမူကား အသေးခံရ၏ဆင်းရဲသားကိုတနာသောသူသည်ထာဝရဘုရားအားချီးငှားသောသူဖြစ်၍သူပြုသောအမှု၏အကျိုးကိုဆက်ပေးတော်မူလိမ့်မည်မျော်လင့်เสียရှိစဉ်ခါကိုသားကိုဆုံးမလော့သူကိုအကျိုးနှင်းအောင်တနာသောစိတ်မရှိစေနှင့်ဒေါသအမျက်ကြီးသောသူသည်အပြစ်ဒဏ်ကိုခံရလိမ့်မည်သူကိုကယ်နှုတ်လျင် အဖန်ဖန်ကယ်နှုတ်ရမည် နောက်ဆုံးကာလ၌ပညာရှိဖြစ်လိုသောငါဆုံးမသောစကားကိုနားထောင်၍ဤဥပရိသကို ခံယူလော့လူသည်အထူးထူးပြားပြားကြံစီတတ်၏တို့ရတွင်သာရဖျား၏အကြံတော်သည်တည်လိမ့်မည်လူသည်စေနာစိတ်ရှိလျင်ကျေးဇူးပြုရရောက်၏ဆင်းရဲသောသူသည်လည်းမှုသာတုံးသောသူထက်သာ၍ကောင်း၏သာရဖျားကိုကြောက်ရွံ့သောသဘောသည် အသက်ရှင်ခြင်းနှင့် ဆိုင်သည်ဖြစ်၍ထိုသဘောရှိသောသူသည်အလိုဆန္ဒပြည့်စုံလျက်ရှိ၍ဘေးဥပါနှင့်ကင်းလွတ်လိမ့်မည်ပြည့်သောသူသည်မိမိလက်ကိုအိုး၌တွင်းတော်လဲတဖန်နှုတ်၍မိမိပါဇက်သို့မခွန့်လိုမထီမြင့်မြင်ပြုသောသူကိုရိုက်လျင်ညံတိမ်သောသူသည်တတိရလိမ့်မည်ညံကောင်းသောသူကို ဆုံးမလျင်သူသည်ပညာတရားကို နားလည်လိမ့်မည်အဖဥ္စာကို ဖြုံး၍ အမိကိုနှင်ထုတ်သောသားသည်အရှက်ခွဲသောသားကဲ့ရဲ့ခြင်းကိုခံစေသောသားဖြစ်၏ငါသားပညာတရားကိုပယ်စေခြင်းငှာတွင်တင်သောသူ၏စကားကို နားမထောင်နှင့်အာဓမတက်တည်သည်တရားကိုမထီမဲ့မြင် ပြုတတ်၏မတရားသောသူသည်လည်းဒုစရိုက်ကိုစား၍မျိုတတ်၏မထီမဲ့မြင်ပြုသောသူတို့အဖို့အပြစ်စီရင်ခြင်းမိုက်သောသူတို့၏ကြောအဖို့ဒံပေးခြင်းသည် အသင့်ရှိ၏